အခန်းကြီး22အငယ်1မှ9ဒါဝိဒ်သည်ရှောလူမင်းမှဆ၍ရန်သူအပေါင်းတို့လက်မှဒါဝရဖျားကယ်လွတ်တော်မူခြင်းကျေးဇူးကိုခံရသောအခါဒါဝရဖျားရှိတော်တွင် မွဲ့ဆိုသောတည်ခြင်းစကားဟုမူကားဒါဝရဖျားသည်ငါ၏ကြောက်ငါ၏မြို့ယိုးငါကိုကယ်လွတ်တော်သခင်ငါ၏ဖျားငါကူးစားသောအစွမ်းတတ္တိငါ၏အကွယ်အကာငါကိုကယ်တင်သောဥချိုငါ၏ရဲတိုက် ငါခိုလုံရာငါကိုကယ်တင်သောအရှင်ဖြစ်တော်မူ၏ကိုတော်သည်ညှင်းဆဲခြင်းထဲကအကျွန်ုပ်ကိုကယ်လွတ်တော်မူ၏ချီးမွမ်းအပ်သောသရဖျားကိုငါတောင်းလျှောက်၍ရန်သူတို့လက်မှကယ်တင်ခြင်းသို့ရောက်၏တေခြင်းလှိုင်းတဘိုးတို့သည်ငါကိုဝိုင်းမိ၍ဖြစ်စည်းတတ်သောရေစီးခြင်းကြောင့်ငါကြောက်လန့်ရ၏မရဏနိုင်ငံဤကျိုးတို့သည်ဝမ်း၍ တေမင်းဤကြော်ခွင်းသည်ငါကိုကြော့မိလျက်ရှိ၏ထိုသောငါသည်ဆင်းရဲညူညင်သောအခါဒါရဖျားကိုခေါ်၍ငါ၏ဖျားသခင်ကိုအော်ဟစ်လေ၏ခေါ်သောအတန်ကိုဗိမာန်တော်ထဲမှကြားတော်မူ၍အော်ဟစ်သောအတန်သည်နားတော်ထဲသို့ဝင်လေ၏အငယ်ရှိမှဆငါထိုအခါအမျက်တော်ထွက်သောအဖြစ်မြေကြီးတုန်လှုပ်၍မိုးကောင်းကင်အမြင့်တို့သည် တရွေ့၍လှုပ်ရှားကြ၏နှကောင်းတော်တဲကမိကိုထွက်၍နှုတ်တော်တဲကမိလောင်သောအဖြင့်မိခဲတောက်လေ၏မိုးကောင်းကင်ကိုညွတ်သဖြင့်ဆင်းသက်တော်မူ၍ခြေဘွားတော်အောက်၌မှောင်မိုက်ဖြစ်လေ၏ခေရုဘင်ကိုစီးလျက်ပြန်တော်မူ၏လေဤအတောင်တို့အပေါ်မှာထင်ရှားတော်မူ၏မှောင်မိုက်ဒီဟုသောတခဲနှင့်သောရေနှင့် ထူထပ်သောမိုးတိမ်တို့ကို ကိုယ်တော်၌ကာယံစေတော်မူ၏ရှေ့တော်၌ရောင်ချီကြောင့်မိခဲတောက်လျက်ရှိ၏ဒါရဖျားသည်လည်းကောင်းကင်ပေါ်မှာမိုးချုံ၍အမြင့်ဆုံးသောဖျားသည်အတန်တော်ကို လွှင့်တော်မူ၏လေးများတို့ကိုပြည့်၍လျက်စစ်ပြည့်စေသဖြင့်ရန်သူတို့ကိုအယက်ယက်ခွဲ၍ရှုံးစေတော်မူ၏အငယ်၁၆မှ၂၀ထိုအခါသာရဖျားသည်အပြစ်တင်၍ နှခေါင်းတော်ထဲကအသက်ရှူတော်မူသောအားဖြင့်သမုတ်တရားအောက်ပြင်နှင့်လောကတိုက်မြစ်တို့သည်ပွင့်လျက်ထင်ပေါ်လျက်ရှိကြ၏အထက်အရက်ကလက်တော်ကိုဆန့်၍တခဲနှင့်သောရေထဲကငါ့ကိုဆဲယူတော်မူ၏ငါ့ကိုမုံသော သူသည်ဟုသောငါပြန်၍မနိုင်နိုင်အောင်ခွန်အားကြီးသောရန်သူတို့လက်မှငါ့ကိုကယ်လွတ်တော်မူ၏ဘေးဥပရောက်သောကာလ၌သူတို့သည်စီးတားတော်လဲ ထာဝရဘုရားသည်ငါမိခိုရာဖြစ်၍ငါကိုကျယ်ဝန်းရာအရတ်သို့ ပို့ဆောင်တော်မူ၏ငါကိုနှစ်သက်သောကြောင့်ကယ်လွတ်တော်မူ၏အငယ်27မှ30ငါဖြောက်မှတ်ခြင်းရှိသည့်လျောက်ထာဝရဘုရားသည်အကျိုးကိုပေး၍ငါလက်စင်ကြယ်ခြင်းအကျိုးကိုစီရင်တော်မူ၏အကြောင်းမူကားငါသည်ထာဝရဘုရား၏လမ်းတော်သို့အစဉ်လိုက်၏ ငါ၏ဖျားသခင်ထံမှပြစ်မှား၍မတော်စီရင်တော်မူချက်ရှိသမျှကိုငါသည်မျက်မှောက်ပြု၏အထုံးဖွဲ့တော်တို့မှမလွဲရှေ့တော်မှာဖြောက်မှတ်၍ကိုဒုစရိုက်ကိုကျင်ဆောင်၏ထိုကြောင့်ရှေ့တော်မှာထင်ရှားသောငါ၏ဖြောက်မှတ်ခြင်းစင်ကြယ်ခြင်းရှိသည်နှင့်လျောက်ဒါဝရဘုရားသည်ငါ၌အကျိုးကိုပေးတော်မူပြီးတနာတသောသူအားကိုရောဒီတနာခြင်းသဘောကို၎င်းဖြောက်မှတ်သောသူအားဖြောက်မှတ်ခြင်းသဘောကို၎င်း တန်ရှင်းသောသူအားတန်ရှင်းခြင်းသဘောကို၎င်းဆန့်ကျင်သောသူအားဆန့်ကျင်သောသဘောကို၎င်းပြတော်မူ၏နှိမ့်ချလဲရှိသောသူတို့ကို ကိုရောဒီကဲတင်၍မာနထောင်လွှားသောသူတို့ကိုကရှုံချခြင်းငှာကြီးမှတ်တော်မူ၏အိုထာဝရဘုရား ကိုရောဒီအကျွန်ုပ်၏မိခွက်ဖြစ်တော်မူ၏ထာဝရဘုရားသည် အကျွန်ုပ်၏မှောင်မိုက်ကိုလင်းစေတော်မူ၏ကျွန်ုပ်သည် ကိုရောကိုအမိပြု၍တက်ကိုဖြစ်ပါပြီ အကျွန်ုပ်၏ဘုရားသခင်ကိုအမိပြုလျက်မြို့ရိုးကိုကြော်၍ဝင်ပါပြီ။အငယ်31မှ35ဘုရားသခင်စီရင်တော်မူသော အမှုသည်စုံလင်၏ဒါဝရဘုရား၏တစ္ဆာတော်သည် အစစ်ခံ၍တည်၏ခိုလုံသောသူအပေါင်းတို့၏အကွယ်အကာဖြစ်တော်မူ၏သာရဖျားမတပါအဘယ်ဖျားသခင်ရှိသည်နီငါတို့ဖျားသခင်မတပါအဘယ်မိသောကြောက်ရှိသည်နီ ထိုဘုရားသခင်သည်ငါ၏ခွန်အားငါ၏တကူဖြစ်၍ငါတွားရလမ်းကိုဖြောင့်စေတော်မူ၏ငါခြေကိုတမင်ခြေကဲ့သို့လှင်မြန်စေ၍ငါ၏မြင့်ရာအရက်ပေါ်မှငါကိုတင်ထားတော်မူ၏ငါလက်ကိုစစ်မှု၌လက်ကျက်စေခြင်းငှာတွင်တင်တော်မူ၍ခြေဝါလေးကိုငါလက်ယုံနှင့်ငါတင်နိုင်၏ငယ်36မှ43 ကိုရိုဒီကဲတင်တော်မူခြင်းဒိုင်းလွှမ်းကိုအပ်၍တီးခံတော်မူခြင်းအားဖြင့်အကျွန်ုပ်သည်ချီးမြှောက်ခြင်းသို့ရောက်ပါ၏အကျွန်ုပ်သွားသောလမ်းကိုရှင်းလင်း၍ခြေမချောစေခြင်းငှာပြုတော်မူသောအားဖြင့်အကျွန်ုပ်သည်ရန်သူတို့ကိုလိုက်ဖြစ်၍သူတို့ကိုမပယ်ရှင်းမီတိုင်အောင်မပြန်ပါ သူတို့သည်အကျွန်ုပ်ခြေအောက်မှလဲလျက်ရှိ၍မထနိုင်အောင် အကျွန်ုပ်သည်နှိပ်နင်းပယ်ရှင်းပါ၏အကြောင်းမူကား စစ်တိုက်စေခြင်းဟာကိုရောဒီအကျွန်ုပ်ကိုခွန်အားကပန်းနှင့်စီ၍အကျွန်ုပ်တစ်ဖက်၌ထသော သူတို့ကိုအကျွန်ုပ်အောက်မှလှဲတော်မူ၏အကျွန်ုပ်ကိုမုံသောရန်သူတို့၏လက်ပင်ကိုအကျွန်ုပ်၌အပ်၍ဖျက်ဆီးရသောအခွင့်ကို ပေးတော်မူ၏သူတို့သည်အော်ဟစ်ကြသောအခါကဲတင်သောသူမရှိဒါရုဘုရားကိုအော်ဟစ်တော်လဲထူးတော်မမူထိုအခါအကျွန်ုပ်သည် သူတို့ကို မြေမှုန့်ကဲ့သို့ညက်ညက်ခြေပြီးမှလမ်း၌အမိုက်ကိုကဲ့သို့နင်း၍ဖြန့်ကျဲလေ၏ငယ်54မှ51လူစုတို့သည်ဆိုင်ပြိုင်တိုက်လှန်ခြင်းမှအကျွန်ုပ်ကိုကယ်လွတ်၍တပားမျိုးသားတို့၏အကယ်အမူဖြစ်စေခြင်းကစောင့်ရှောက်တော်မူသောအပြင်အကျွန်ုပ်မတိဘူးသော လူစုသည်အကျွန်ုပ်ထံ၌ကျွန်ခံပါ၏ တပါးအမျိုးသားတို့သည်အကျွန်ုပ်ကို တောင်းပန်၍အကျွန်ုပ်စကားသံကို ကြားသည့်ခဏခြင်းတွင်နားထောင်ကြပါ၏။ညှိုးနွမ်းသည်ဖြစ်၍ခိုလှုံရာအရပ်ထဲကတုန်လှုပ်လျက်ထွက်ကြပါ၏။ထာဝရဘုရားသည်အသက်ရှင်တော်မူသည်ဖြစ်၍ငါ၏ကျောက်၌မင်္ဂလာရှိပါစေသတည်း။ငါ့ကိုကယ်တင်သောကျောက်၏ဘုရားသခင်၌ချီးမြှောက်ခြင်းရှိပါစေသတည်း။ငါ့ဘက်၌တရားသဖြင့်စီရင်၍ လူစုတို့ကိုငါအောက်မှနှိမ့်ချသောသူကားဖျားသခင်ပေသည်ရန်သူတို့လက်မှငါကိုကယ်လွတ်တော်မူ၏အကျွန်ုပ်တစ်ဖက်၌ထသောသူတို့အပေါ်သို့ကိုယ်တော်သည်အကျွန်ုပ်ကိုမြှောက်တင်၍လူယူဖြစ်စည်းတတ်သောသူ၏လက်မှကယ်လွတ်တော်မူ၏ထိုကြောင့်အိုထာဝရဖျားအကျွန်ုပ်သည်တပန်းမျိုးသားတို့တွင်ခြေဆုတော်ကိုချီးမွမ်း၍နာမတော်ကို ထောမနာတည်ခြင်းဆိုပါမည်ဘုရားသခင်သည်မိမိခံထားသောမင်းကြီးကို ကယ်တင်သောရဲတိုက်ဖြစ်တော်မူ၏ဘိသိက်တော်ကိုခံရသောဒါဝိမှဆ၍အမျိုးနွယ်အားကာလအစဉ်ဆက်ဂိူနာဂျေစုကို ပြုတော်မူ၏